ခန်းကြီး9အငယ်1မှ9အိုးယေဘရဟိတ်တို့ကြားကြလော့အိုးဣဒရေလမျိုးသားတို့နားထောင်ကြလော့အိုးနန်းတော်သားတို့မှတ်မိကြလော့တင်တို့သည်စစ်ကြောစီရင်ခြင်းကိုခံရကြမည်အကြောင်းမူကားတင်တို့သည်မိစပါတောင်ပေါ်မှကြော့ခွင်းတာဘောတောင်ပေါ်မှထောင်သောပိုက်ဖြစ်ကြပြီရစ်ကောင်တို့ကိုတတ်သောအဖြစ်မိမိတို့အပြစ်ကိုများပြားစေကြ၏ ထိုကြောင့်ငါသည်ထိုသူအပေါင်းတို့၌အပြစ်ဒဏ်ပေးမည်။ဧဖရိမ်ကိုငါသိ၏။ဣသရေလသည်လည်းငါ့ရှေ့မှာပုန်းရှောင်၍မနေနိုင်။ယခုပင်အိုဧဖရိမ်၊သင်သည်မှားယွင်း၍ဣသရေလသည်ညစ်ညူးခြင်းရှိ၏။သူတို့သည် ပြုမြဲပြုသောကြောင့်၊သူတို့၏ဘုရားသခင့်ထံတော်သို့ပြန်၍မလာနိုင်ကြ။မှားယွင်းသောသဘောစွဲလမ်းသည်ဖြစ်၍၊ထာဝရဘုရားကိုမသိကြ။ဣသရေလအမျိုး၏မာနသည် သူ့မျက်မှောက်၌နှိမ့်ချခြင်းသို့ရောက်သဖြင့်ဣဒရေလနှင့်အေဖရင်သည်မိမိတို့အပြစ်၌လဲ၍သူတို့နှင့်အတူယူဒအမျိုးသည်လည်းလဲလိမ့်မည်တိုးစုနွားစုပါလျက်သာရဘုရားကိုရှာခြင်းငှာတွားကြတော်လဲမတွေ့ရကြ သူတို့နှင့်ကြွားတော်မူပြီးသူတို့သည်သာရဘုရားထံတော်၌ခံသောတစ္ဆာကိုဖျက်ကြပြီအကြောင်းမူကားတပါးမျိုးသားတို့ကို ဖွားမြင်ကြပြီလန်ဆန်းနှင့်ရောက်မှ သူတို့နှင့် သူတို့ဥစ္စာသည်ပျက်စီးလိမ့်မည်အငယ်၈မှ15ဂိဗာမြို့၌နှဲခရာကို၎င်းယာမမြို့၌တဘိုးကို၎င်းမှုတ်ကြလော့ဘေသဝင်မြို့၌ကြွေးကြော်ကြလော့အိုဘင်ယမင်မျိုး နောက်သို့ကြည်ကြလော့ဤဒေလအမျိုးနွယ်တို့ကို ဆုံးမသတိပေးသောနေ့၌အေဖရင်သည်ပျက်စီးရလိမ့်မည်ဆက်ဆက်ဖြစ်လက်တန်သော အမှုကိုငါဖော်ပြ၏ ယုဒမင်းတို့သည်မြေမှတ်တိုင်တို့ကို ရွှေ့သောသူကဲ့သို့ဖြစ်ကြ၏။ငါသည်သူတို့အပေါ်သို့ငါ့အမျက်ကိုရေကဲ့သို့သွန်းလောင်းမည်။ဧဖရိမ်သည်ညှဉ်းဆဲခြင်းကိုခံရ၏။တရားစီရင်ခြင်းနှင့်တွေ့၍ဆုံးရှုံးရ၏။အကြောင်းမူကား၊အမိန့်တော်အတိုင်းကျင့်လေပြီ။ထိုကြောင့်၊ငါသည်ဧဖရိမ်၌ကိုက်တတ်သောပိုးကောင်၊ယုဒအမျိုး၌စားတတ်သောအနာကဲ့သို့ဖြစ်မည် ဧဖရိမ်သည်မိမိအပေါက်တို့ကို၎င်း၊ယုဒသည်မိမိအနာကို၎င်းမြင်သောအခါ၊ဧဖရိမ်သည်အာရှုရိမင်းထံသို့သွား၍၊ယုဒသည်ရှင်ဘုရင်ယာရက်ထံသို့စေလွှတ်သော်လည်း၊ထိုမင်းတို့သည်သင်တို့အပေါက်ကိုမဖါနိုင်။အနာကိုလည်းမပျောက်စေနိုင်ကြ။အကြောင်းမူကား၊ငါသည်ဧဖရိမ်၌ခြင်္သေ့ကဲ့သို့၎င်း၊ယုဒအမျိုး၌ခြင်္သေ့ပျိုကဲ့သို့၎င်းဖြစ်မည်။ငါသည်ကိုယ်တိုင်ကိုက်ဖြတ်၍သွားမည် ခြီသွား၍အဘယ်သူမျှမနှုတ်ရသူတို့သည်ကိုအပြစ်ကိုဝန်မချငါမျက်နှာကိုမရှာမီတိုင်အောင်ငါသည်ကိုနေရာသို့ ပြန်သွား၍နေမည်အမှုရောက်သောအခါသူတို့သည်ငါကိုကြိုးစား၍ရှာကြလိမ့်မည်